မနေ့ကကိုမူရာတွေကိုယ်တိုင်းအားစိုက်ပြီးတော့ဆွေးနွေးရှိလို့ရှိရအာရုံလေးဟာတစ်ခဏတစ်ခဏစိုက်စိုက်ပြီးတော့ကတ်ချသွားတဲ့ကိလေသာသမာဓိဖြစ်ပေါ်ထမှပြီးတော့ဆက်သွားပါတယ်အဲဒီကိလေသာသမာဓိနဲ့ရှုမိသမျှရုပ်မှန်သမျှကို ပေါင်းတာဖြစ်ဖြစ်ပိန်တာဖြစ်ဖြစ်အခြားခြားပေါ်တဲ့ကိုယ်မူရာဖြစ်ဖြစ်ပေါ့လေအဲဒီဓမ္မလေးနဲ့စိုက်နေကြရရှုကြရရုပ်အမူရာပါလည်းရပါရှင်းရှင်းလင်းလင်းပြတ်ပြတ်သားကြည့်ရပိုင်းစီတိုင်းစီပေါ့လေဟင်းပြတ်ပြီးတော့ကြည့်နေပုံလေးဖြောက်ပါပါလား အဲဒါဟာသမ္ပဇာနာအယသမ္ပတိညညမှာပဲလို့ဆိုတော့ပါတယ်အဲဒါနဲ့စပြီးတော့ယောဂီလက်ကိုသိတာဖြစ်အောင်ရှုခွင့်အာယုန်တွေကိုရှုခွင့်အာယုန်အကျယ်ကြီးကိုပေါ့လေကန္တာတိုက်တာသင်္ဒဆိုတဲ့အနေနဲ့ အဲ့ဒါလေးကိုပြောသွားပါမယ်အခန္ဓာဆိုတာကတော့ပစ္စည်းအစရှိတဲ့ရုပ်ရှိတတ်တယ်ပေါ့ပစ္စည်းရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့မနခေါ်တဲ့အဲအတရားဝတ္ထုရပေါ့ဒီဘုရားတရားဝတ္ထုရပြည်ရမနပေါ့ အဲဒါတော့ဒွါရ6ပါးခေါ်ပါတယ်သူကအခန္ဓာပါပဲအတိတ်ကဆိုတာကတော့အရှင်းရဲ့အသာရဲ့အနာရဲ့အရသာရဲ့အတွေ့ရဲ့ဟွန်းဒါတော့စံစီပွဲရအာယုံရပါဟွန်းစံစီပွဲရအာယုံ ရှောင်းပေါ်ရအာယုံလေးပေါ့တတိပေါ်ရအာယုံဆံလို့ဒါကရောတိုက်တက်ပါပဲအဲ့ဒီတိုက်တက်ကြီးဟာဆံရဆံရအခန္ဓာဖြစ်တဲ့အတိတ်တွေမှာသွားပြီးတော့တိုက်ကပေါ်ပါတယ်အစိမ်းယုတ်ကလက်ရှိအချိန်မှာသွားပြီးတော့တိုက်ကပေါ်တယ်အတန်ယုတ်ကနားမှာတိုက်ကပေါ်ပြီးတော့ပေါ်တယ် အနာယုတ်ကနှာခေါင်းမှာတိုက်ခတ်ပေါ်တယ်။ဘုရားသာယုတ်ကဆရာပေါ်မှာတိုက်ခတ်ပြီးတော့ပေါ်ပေါ်တယ်။အတွေ့ယုတ်ကတော့ကိုယ်အကြည့်တတ်မှာသေတာဆိုပြတဲ့နေရာဌာနတိုင်းမှာကျက်နာနေတဲ့နေရာဌာနတိုက်ခတ်ပေါ်တယ်။စံတိဘွယ်ကအာယုံကတော့ခုနစံတိစေရာစိတ် စိတ်အစဉ်ပါပါဘုံစိတ်လို့ခေါ်တာပါဘုံစိတ်ပါစိတ်စဉ်နဲ့ထားပါစိတ်ချင်းမှာတွားပြီးတော့ပေါ်တယ်တဏှာတရားအရာဝတ္ထုမှာတွားပြီးတော့ပေါ်တာအဲ့ဒါဒီတိတ်ခတ်ပေါ်ပြီဆိုလို့ရှိရင်ဒီကိခံစားဆိုတာပါရှိတာရတွေ့တာရခံစားတာရပါသွန်တက်ကြည့်ဖြစ်တယ်ဒီဆိုတာကတိတ်ခတ်ရာ ဇွာရကိုလိုက်ပြီးတော့ကွဲပြားမှုရှိပါတယ်အတိဆိုတာကတော့အာယုံယူတတ်တဲ့သဘောတက်တက်ပါလေဒီကတော့သို့တော့ဇွာရလိုက်ပြီးတော့ဆောက်လို့ကွဲသွားပါတယ်ဒီကတော့မျက်စိအခန္ဓာမှာအချင်းအတက်ကပေါ်လို့ရှိရင်ဉာဏ်ကြည့်ဉာဏ်တွေ့ဉာဏ်ခံစားဖြစ်ပါတယ် အဲ့ဒါဖွင့်တတ်နာကြည့်တော့မှအတန်ခိုင်းနေတိုက်ခတ်ပေါ်လို့ရှိရင်ကြာစုကြာတွေ့ကြာခံစားဖွင့်တတ်ပေါ်ပါလားနှာခေါင်းကြည့်တော့မှအနတိုက်ခတ်ပေါ်ပေါက်လာလို့ရှိရင်နာတိစိတ်နာခံနာတွေ့နာခံစားဖြစ်ပါလားရှာအခန္ဓာမှာအရာသာ၆ရုပ်တိုက်ခတ်ပေါ်လာလို့ရှိရင် ါလည်းကတော့အရသာပြည့်တယ်ပဲဆိုရမှာပါလေရှိကတော့သာယာကြည့်လို့ဆိုရတယ်ကရတာကြည့်ရတာတွေ့ရတာခံစားကြတာအဲ့ဒါကြီးခုနတည်းပေါ်ပါတယ်ဒေတာသူကြည့်တဲ့နေရာဌာနကိုကြည့်ရမှာအတွေ့ဒီပေါ်လေမာကျော်ချမ်းလူပူနွေးအေးပေါ့တောင်းတင်းဆုံရှားပေါ့ဒါတွေပေါ်လာပြီဆိုလို့ရှိရင် မာတိကြောတိချမ်းတိလေးတိဖူလေးအေးဖို့တိတောင်းတဲ့လှူရှားတိပေါ့တွေ့တိလေးတွေ့တိတွေ့တိတွေ့ခံစားတာဖြစ်တယ်ရှိကူးလေးမှလည်းများကိုလက်ခံဆိုင်နိုင်တဲ့မနောအခြေခံမှာစိတ်အခြေခံမှာစိတ်ကူးရရအာယုံစံတိပေါ်ရအာယုံလေးပေါ့လေပေါ်လာလို့ရှိရင် ရေရောင်ကြားတယ်အောင်နာရောင်စားတယ်အောင်ထိတယ်အောင်ဉာဏ်သိစိတ်တွေပါလေဟင်းဉာဏ်သိစိတ်တွေဉာဏ်တွေးတာတွေဉာဏ်ခံစားတာတွေပါလေအဲ့ဒီအဘုဒ္ဓတိရှိပါတယ်မှာအဲ့ဒါလေးကိုသိတာဖြစ်တော့ဘုရားချက်ပြီးတော့ပြောပါလားဒီတော့ဒီကုလုံးကတွား6ပါးမှာအတိုက်တက်ဖြစ်တဲ့အအောင်6ပါးတိုက်ခတ်ပေါ်လာပြီဆိုလို့ရှိရင်အပွင့်တတ် တိတိခံစားဆိုတာဘုလတ်တိဖြစ်တာတရားအထုတ်ရမှာဒီလောက်ရှုခွင့်အနေနဲ့သိထားရင်လုံလောက်ပါတယ်အဲ့ဒါကြီးရတော့တကြုံလုံးပေါ်လာတော့မဟုတ်ပါဘူးခေစားရခေစားရတခုပေါ်လာပါလေတခါကအာမျက်စိနဲ့ဆက်ပြီးတော့တခါကနားနဲ့ဆက်ပြီးတော့ပေါ်လာပါလေအဲ့ဒါကြီးရတယ်ရှုခွက်လို့ခေါ်ပါတော့ရှုခွက်ရှုခွင့်ရှုခွက် လဲရတော့တကြီးကြီးပါလေဆရာကြီးပါလဲကိုကြီးရတော့ကိုကြီးရတော့ကိုကြီးရတော့ဆရာကြီးပဲအဲ့ဒီကိုကြီးရဲ့မှာသူ့အပိုင်းနဲ့သူ့အပိုင်းကိုသတ်မှတ်ထားတယ်အကွက်ကလေးတွေရှိတယ်ရှိတော့ကိုကြီးကိုရှိရတာမဟုတ်ပါဘူးကိုကြီးရှိအပေါင်းကြီးကဘာမှထိရှားမဟုတ်ပါဘူးထိရှားပေါ်ရအကွက်ကလေးတွေခန္ဓာတိုက်တာဖွင့်လိုက်အဲ့ဒါလေးရှိရတာပါခံတိုက်ဖွင့် ဓာတ်အစုတွေထဲမှာတတိယနဲ့သုဒ္ဓအမှတ်သုံးနဲ့အမှတ်လေးကတော့ဒီမှာတော့ဖြစ်နေတယ်လို့ဆိုမှာပါဖြစ်နေဆုံးပါနတိရဲ့သဘောပြီးတော့ဒီရတာကြည့်တယ်တော့အရသာတော့စားတဲ့အခါတော့ပါတခါတခါမှာကိုယ်စိတ်ကိုသင်ကြရတဲ့အခါတော့အနတ် ဆရာတော်လေးပါလေးရတာမထင်တာထင်ရှားပါတယ်လို့ဒါလည်းနည်းပါတယ်ဒုတိယလိုက်တာကတော့အမှတ်1နဲ့အနည်းကတော့မလုံးလေးတဲ့ဆိုလို့ရှိရင်သူကတော့ဖြစ်ရပါတယ်မြင်လိုက်ကြားလိုက်ဆိုတာကလည်းဒါလည်းဆော်လေးဖြစ်ရပါတယ်အဖြစ်အများဆုံးကတော့ခုနထိပေါ်တယ် ရတဲ့အဖြစ်များဆုံးကလည်းဒေတာဆိုပြတဲ့နေရာဌာနတိုင်းမှာပြန့်နှံ့ပြီးတော့တည်ရတဲ့ကိုယ်ရှိတာမှာတွေ့ရှိကြရကြောင်းနဲ့မာပြော့ကြံလို့ပုံလေးအေးပြီးပေါ့တောက်တင်းဆိုရှားတာတွေ့ရှိကြရကြောင်းနဲ့အတိုက်တက်တွေကလာပြီးတော့တိုက်ခတ်ပေါ်လို့ရှိရင် ခုနမာရာထိလိုက်လို့ရှိတယ်။မာတိတော့ပြောတာထိလိုက်ခြင်းပြောတိ။ဉာဏ်ထိလိုက်ခြင်းဉာဏ်ပြီးပါ။ဉာဏ်ထိလိုက်ခြင်းဉာဏ်တယ်။ပူရာအချိန်ရလို့ရှိပူတိအေရာအချိန်ရလို့ရှိအေဒီပေါ့။ပူလာတဲ့လည်းဟုတ်အေလာတဲ့မဟုတ်နုံနုံလေးထိလိုက်ခြင်းနုံဒီပေါ့။တခါတခါပေါ်တဲ့သင်္ခါလို့ရှိပေါ်ဒီပေါ့။ဘာလို့တော့မှကျင်းလာလှုပ်တာတစ်ခုသင်္ခါလို့ရှိတောက်တဲ့လာတယ်။အဲ့လိုကြည့်ကြည့်ကြည့်ပါလား။ ဒါတွေကတော့အခွင့်တက်တွေပါဆိုင်ရာခုအစီတမှာဒီအတိတ်တနဲ့ခဏအတိတ်စိတ်နဲ့ဆုံတွေ့တဲ့သဘောပေါ့ဒါဖတ်တာခေါ်ပါတယ်ထိကြည့်ပါထိကြည့်တာကောင်းတဲ့အဖြစ်လေးနဲ့ကြည့်ရလို့ရှိရင်ခံစားလို့ကောင်းတယ်မကောင်းတာနဲ့ကြည့်ရလို့ရှိရင်ခံစားလို့မကောင်းဘူးဒီလိုတော့ဖြစ်သွားတာပေါ့လေဒါဆိုရင် ဒါတော့ခံစားရပါပေါ့။နတရားထဲမှာဆိုလို့ရှိရင်တိတိခံတိတိခံစားတော့အထင်ရှားဆုံးပဲ။စိတ်ကူးစဉ်းစားကြံစီဆိုတာကတော့စိတ်ကူးမှုဥစားပေးနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့သူကတော့သူ့ဥစားပြီးတော့သူကတော့မရတာပါဘူး။အင်းဒါကအလင်းနဲ့ထွက်သွားတဲ့စိတ်ကူးလေးတွေကတော့ဒီနံပါတ်5အမှတ်5တော့အထင်ရှားဘူး။ မှန်ငါအထင်ရှားဆုံးပဲသူယထာဘဂလာဥပဒနာပြီးနေပြီတော့ဆိုတာခုနခံတိုက်ခွင့်ဓာတ်စီရတဲ့မှာဆိုလို့ရှိရင်အထင်ရှားဆုံးဥစားပေးပြီးတော့မှားလာတာဒီရှားဆုံးပြီးတော့ထက်ကတက်ကလည်းဖြစ်နေတာဘုံပင်မှုဆိုတာမျိုးကတော့ရှူလီဆိုင်လေးနဲ့ဆက်ပြီးတော့ဖုံးနဲ့ပိန်လိုက်တောင်းလေးလို့ဆက်တဲ့သဘောကြီးဟာအများကြီးလို့ဖြစ်နေတာ ခြေလေးဆိုင်လေးရက်သွားတဲ့အခါကျမှပဲဒီလိုလည်းရက်တာပါဒီကနေ့ဘက်ကညံပိုင်းတော့လောက်ပါပြီဆိုလို့ရှိရင်ခြေလေးဆိုင်လေးမရှိတော့ဖောက်မှုပဲမှလည်းမရှိတော့ဘူးပဲအဲ့ဒါတော့သင်ရှားပါလိမ့်မယ်အဲ့တော့ထားပါတော့ဆိုတဲ့ရခန္ဓာတိုက်တာခုနဆိုတာတတ္တဘာဝတွေသူသဘောသူဆောင်နေတာသူသဘောသူဆောင်နေဆိုတာဆံရဆံရ ကိုယ်စီသဘာဝလေးတွေရှိနေတာကိုယ်စီသဘောသူဆောင်နေခေါ်ပါလားသူသဘောသူဆောင်လို့ရှိနေတာဟောပါဠိလိုဓာတုလို့ခေါ်ပါတယ်ဒီမှာတတ်သဘာဝဟုတ်ပါဘူးပရိသတ်ဒီပေါင်းစုပြီးတော့ဖြစ်နေတာပေါင်းစုပြီးတော့ဖြစ်နေတယ်ဆိုတော့တစ်ခုချင်းတစ်ခုချင်းဒါကခန္ဓာပဲဒါအတိုက်တာပဲဒါအပွင့်တာပဲဆိုပြီးတော့ဒီလိုခွဲချပြီးတော့ရှိလို့တော့မရဘူး အဲ့လိုစိတ်ကူးလို့ရှိနေလို့ရှိရင်ဖြစ်ဖြစ်စီရများနေတော့ဖြစ်ပေါ်တဲ့အခန္ဓာတိုက်တာဖွင့်တတ်ပြီဖြစ်တော့လို့ရှိရင်လိုက်မဖြစ်တော့ဘူးစဉ်းစားနေလို့ရှိရင်ဘာသာမှတ်မယ်လို့လဲကိန်းစီပြောလို့မရဘူးမနေ့ကပြောခဲ့တဲ့ဥပမာလိုပေါ့သူတယောက်ကြည့်ရင်လို့ရှိရင်မျက်နှာချင်းဆိုင်သူမျက်နှာနဲ့ကိုယ်မျက်နှာဆိုင်ပြီးတော့တွေ့လို့ဆိုတယ်တွေ့ဆိုင်ကြည့်ပေါ့ တွေးလိုက်တာနဲ့မျက်နှာပုံပြီးမြင်သွားပြီသူကသူ့မျက်နှာပုံပဲလို့ဆိုတာပေါ့ဆက်ပြီးတော့စိုက်ကြည့်နေလို့ရှိရင်မျက်နှာရဲ့အစိတ်ပိုင်းလေးတွေတစ်ခုစီတစ်ခုစီပေါ့ရောက်ရောက်သွားတဲ့အခါမှာအဲ့ဒါလေးကိုကြည့်တော့တာကွဲကြည့်တော့တာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားတစ်ပိုင်းစီတစ်ပိုင်းစီကွဲပြီးတော့ကြည့်တော့တာအစိုက်ရှိုးတာကိုတောင်းရှိအပိုင်းလိုက်ရှိုးပါအပေါင်းလိုက်ရှိုးပါမှ စိုက်စိုက်ပြီးတော့အများအားရှိပါမှအဲ့ဒီအပေါင်းထဲမှာအစိတ်ကလေးတွေပေါ့လေသင်ရှားတဲ့အစိတ်ကလေးတွေတိတိတိတိပါနေကြတာ။မင်းကဥပမာပြောခဲ့ပါလေဓမ္မ။အခုခန္ဓာတိုက်တာအပွင့်တတ်သလား။သင်ရှားတဲ့ဥပမာနဲ့ပြောရလို့ရှိရင်ဘုန်းကြီးတို့မပလိမလူဆိုတာရှိပါတယ်။ပါဠိလိုတော့ကုရိယခန္ဓာကြောက်ခေါ်ပါတယ်။၄ယောက်ရှိဖို့စိုက်တဲ့ကြောက်။ ။မြောက်ရှိနဲ့ကြားလိုက်လို့ရှိရင်အောက်မှာလောင်စာရှိလို့ရှိရင်မိလောင်သွားတဲ့ကြောက်ပါမိလောင်နေတဲ့ကြောက်ပါဒီဘူးလေးဆက်ပြီးတော့အဲ့ဒီမှမလို့အောက်မှာလောင်စာလေးကိုလည်းစိတ်ကလေးထားရမယ်။အဲ့ဒီမှာအသာလေးခြင်ထားခြင်ထားလို့ရှိရင်အဲ့ဒီမှမလို့ကမြောက်ရှိဘုရားကိုဆူစီးတယ်ဆူစီးပြီးတော့ထွက်လာတဲ့အပူဟာပြန်ကျပြီးတော့ထွက်လာတဲ့အပူလေးစားရတယ် စိတ်အားကောင်းတယ်စိတ်အားကောင်းတဲ့မဘလူကတစ်ဆင့်စုစည်းပြီးတော့ထွက်လာတဲ့အားကောင်းတဲ့အပူဓာတ်နဲ့တွေ့တဲ့လောင်သားဟာတဖြည်းဖြည်းဒီဘိုးလေးကြီးထွက်လာပြီးတော့နောက်ကြီးဖြစ်လာတယ်နောက်ပြီးတော့လည်းဖြစ်သွားတယ်နော်ဒီတော့ခဏမမလူကနေရာကျလာတဲ့အဖူဓာတ်ကို လက်ခံဖန်နေတယ်ဆိုတော့အခန္ဓာခေါ်ပါတယ်။ဉာဏ်ရှိဘုရားကတော့အတိုက်ဓာတ်လို့ခေါ်ပါတယ်။အဲ့ဒီတစ်ခုကြားထဲမှာရှိနေတဲ့လောင်စာစိတ်ကတော့အပွတ်ဓာတ်လို့ခေါ်ပါတယ်။ပွတ်ဓာတ်ရှိတယ်ဆိုတော့လောင်စာစိတ်ကအပွတ်ဓာတ်။တို့ဒီစိတ်ကမိဘလေးကအစာမိဖြစ်လာတာဘယ်ရဖြစ်လာတယ်လဲမေးလို့ရှိရင်တာမန်ဖြစ်လို့ရှိရင်တော့ လောင်တာစိတ်ကစလောင်တာဖြစ်တော့စိတ်ကပဲဖြစ်တယ်လို့ပြောရမှာပါမှားတယ်လားဆိုတော့လေမှားတော့မှားပါဘူးသို့တော့ပြည့်စုံတော့မဟုတ်ဘူးဟွန်းဒါလောကလူလူလောကမှာတော့ဒီလိုပါပဲလောကစိတ်ကဖွင့်တာမီးဖြစ်လာတယ်ဆိုလို့ရှိရင်စိတ်ကူကြီးသက်သက်ထားကြည့်ပါလားဒီလည်းပဲထားကြည့်ထားကြည့်အေးလည်းပဲထားကြည့်ထားကြည့်ဘာလို့မီးဖြစ်တော့ ဒီကိုလည်းထွက်ပြီးတော့ခုနလျောင်ချီကိုမှမလူးနဲ့ဆုစီးပြီးတော့အဲ့အောက်ကလောင်စာထားလိုက်တဲ့အခါမှာနိပူရှိန်နဲ့ခန္ဓာဖြစ်တဲ့မှမလူးနဲ့နိပူရှိန်အတိုက်တတ်နဲ့ပေါ့လေပေါင်းစပ်လိုက်တဲ့အခါမှာခုနမီးဖြစ်လာတာတဲ့ချောင်းစုညီညွတ်မှဖြစ်ပေါ်တဲ့မီးဆိုတာသိကြပါတယ်ဒီမှာဘုရားမှလှုပ်ပြီးတော့မဟုတ်ဘူး ဒီတော့မမလူလည်းပဲအခန္ဓာယုတ်တရားပဲဟောနေအောင်ရှိဘုဒ္ဓကလည်းပဲအတိုက်အယုတ်တရားပဲဘုဒ္ဓမိရလည်းပဲယုတ်သဘောတွေဆိုတော့ယုတ်တရားလို့ဆိုရပါမယ်ဒါပေမဲ့သဘောပေါက်လို့အောင်ဆိုတော့ဥပမာပြရတာဆိုတော့နန္တဘောပေါ့ဒီမှာဟွန်းနန္တဘောခိတိသွားတာပါလေမာရာပြောတာစတယ်ခိတိသွားတာခိတိသွားတာခိခံစားတာပါလေ ဒါရီရဏသဘောအဖွင့်တတ်ပြီးခေါ်ရတယ်ဆိုတော့အဲဒီအဖွင့်တတ်ဟာကိုယ်ကြည်တတ်မရှိလို့ရှိရင်လည်းဒီအဖွင့်တတ်မဖြစ်ဘူးကိုယ်ကြည်တတ်တော့ရှိပါရဲ့ဒါပေမဲ့အတိုက်တတ်ဖြစ်တဲ့အတွေ့အကြုံတွေကလာပြီးတော့မထိပါဘူးဆိုလို့ရှိရင်လည်းဒီအတိမဖြစ်ပါဘူးအတွေ့အကြုံတွေကကိုယ်ကြည်တတ်မှလာပြီးတော့တိုက်ခတ်ပေါ်လို့သေသာစည်းတဲ့နေရာဌာနမှာပြန့်နှံ့နေတဲ့အစီအတက်ကလက်ခံဖိုင်ပြီးတော့ တိတိတဲ့စိတ်ကြီးဖြစ်တာဆိုတာပေါ့လေသက်ကိုကြည်တတ်နဲ့တိုက်တတ်အာသာယုတ်တရားတိတိတွေ့ခံစားတွေ့ထိခံစားတာကတော့အဖွင့်တတ်တဲ့တရားဆိုတာပေါ့လေဆံတရားတဲ့ယုတ်တရားဒါပဲရှိတာပဲအဲ့ဒီဟာကိုသဘောမပေါက်တဲ့လူတွေကသမင်ရအားလုံးအများစုလူတွေကပေါ့ သူတွေကိုယ်တိုင်ကအများညီညွတ်ညီချင်းအတိုင်းပေါ့လေပုဂ္ဂိုလ်ပဲပုဂ္ဂိုလ်ကမြင်အဲပုဂ္ဂိုလ်ကထိသွားတာပဲသတ္တဝါထိသွားတာပဲမိမကထိတာပဲယောက်ျားထိတာပဲစသည်ပေါ့လေအဲ့ဒီလိုသူ့လိုကိုယ်လိုပြညာအကြည့်ရောပေါ့အဲ့ဒါမမှန်ဘူးဒီတော့အဲ့ဒါလေးတွေကလည်းပဲမြဲနေတယ်ဒီကခိုင်ခိုင်ကနေတယ် ကြည့်ရတာကောင်းတယ်ဟွန်းအဲဒီလိုမြဲဆွဲပြီးတော့ကောင်းစားတဲ့အတ္တလေးကဖြစ်ရတာပါဒီလိုမဟုတ်တာကြီးကိုလို့ဆွဲရဝင်ကုန်ဘုံမတ္တလည်းဖြစ်ကုန်လာတယ်နော်ဒီတော့အခန္ဓာတိုက်တော့ခွင့်တာဒီခိုက်အတုခိုက်တဲ့ဒီပေါ့လေဖြစ်ဆက်ကိုလို့သိစာနည်းနဲ့မရှိမှဘူးဆိုလို့ရှိရင်တော့လူတိုင်းအများစုပေါ့ အများစုဖြစ်တဲ့လူတိုင်းအမြင်အတိအလူတက်မှာမဟုတ်တော့ဒီတိုင်းဒီတိုင်းအစွဲလည်းချက်မှာမဟုတ်တော့ဘူးနော်ခုယောဂီအမြင်ဒီလိုမျိုးမဟုတ်ဘူးခုနအားဆိုင်ပြီးတော့ပေါ်ရလေးတွေပေါ်ဆက်ရှုတော့ရှုအောင်မှာစိတ်ကလေးစိုက်ကြပြီသဘောမှမစိုက်ကြပြီဆိုလို့ရှိရင်ခန္ဓာပုံမှာစိုက်ကြတော့အခန္ဓာကြည့်တယ်တိုက်တာပုံမှာစိုက်ကြတော့ရှိတိုက်တာကြည့်တယ် အပွင့်တော့မှာစီလေးဆက်ကြတော့လို့အပွင့်လည်းပြီးဒါသဘောတက်တည်တာဒါသဘောတက်တည်တယ်ဆိုတော့ပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်တတ်ပဲဆိုတော့ဘောဒီအဲဒီအဖန်တိုင်းသိနေတဲ့သဘောကိုပါဠိလိုဓမ္မသမ္ပစိညခေါ်ပါတယ်အမှားတော့အသိပါပါလောကဖြစ်တဲ့စက်ကူမှာဒီ ရေးဖြစ်ရတာဟာသရိယကတ္တကြောင့်နဲ့နေအောင်ခြေနဲ့ပေါင်းစုံညီညွတ်လို့ဖြစ်ရတာ။သရိယကတ္တကြောင့်နဲ့နေအောင်ခြေနှုတ်လိုက်လို့ခြေစိတ်ကူစိတ်ကူတိုင်းပါ။ဆိုတဲ့လူကိုပေါင်းလိုက်တဲ့အခါကျတော့ရေးဖြစ်လာတဲ့စိတ်ကူကလောင်စာစိတ်ကူ။ဒီဒီနည်းက သံဃာစိတ်ကူမှာအစဉ်လေးရှိနေသလားနည်းမျိုးလေးရှိနေသလားဆိုတော့ဒီလိုတော့ပြောလို့လည်းမရဘူးဒုတိယကံတမှာကံတကြောင့်မှလည်းနည်းမျိုးရှိနေတယ်ဒီလိုလည်းပြောလို့မရဘူးခုနလျောင်းရှိမှလည်းနည်းမျိုးရှိနေလားဆိုတော့ဆိုတော့ဘုဒ္ဓတော်ရှိတာပဲဟွန်းဒုတိယကံတကြောင့်မှလည်းဒီ အဘုဒ္ဓကိုလက်ခံခံရမယ်ဆက်ရှိရှိတတ်တယ်ရှိတယ်စိတ်ကူမှာတော့အရှိချက်ရှိတယ်ကွာလောင်တာထဲမှာအရှိရှိတဲ့လောင်တာဒါပဲရှိတယ်မိရတော့အရှင်သက်မလောင်ရင်းကဒီသုံးရက်မှာဘယ်အမျိုးသားတွေမှာအောင်းနေတာမရှိဘူးခဏတည်းကကံတာ၆နဲ့နေပူချိန်နဲ့ပေါင်းစပ်လိုက်တဲ့အခါမှာ အဲ့ဒီကဆူစီးပြီးလို့ရှိရင်အပူရှိန်ကစက်ကူသွားဟတဲ့ခါကျတော့ငကောအစီရှိနေတာဆိုတော့ကြီးဖြစ်လာတာပဲဒါပဲဒီတော့ကြီးဖြစ်ရတာဟာခန္ဓာဒုတိယကန္တာ6နဲ့၄ယောက်ရှိနှစ်ခုပေါင်းလိုက်ဖြစ်လာတာဆိုတော့သိထင်ရှားတယ်လောကမှာအချင်းကူကြီးမရှိဘူးဆိုလို့ရှိရင်လောကဟာသိကြည့်နေလို့ကတော့ဘယ်တော့မှမလုံပါဘူးဒီတိုင်းဒီတိုင်းပါပဲဒီမှာ အဲ့ဒီသဘာဝကိုကြည့်ရပါတယ်ကွာဒီတော့သုဏတရားတွေဟာလည်းပဲသူ့ခိုက်တာနဲ့ဒီပေါ်ကြီးခန္ဓာဖြစ်တဲ့တိုက်တာမှာခန္ဓာဖြစ်တဲ့အတိတ်တွေမှာပေါ့လေတိုက်တာဖြစ်တဲ့အာယုံ6ယောကပေါ်လေလာပြီးတော့တိုက်တဲ့အခါမှာကြည့်ဖို့ကြည့်ဖို့ခံစားဖို့ဆိုတာဒီလိုပဲပေါ်ရကြရပါပဲအဲ့ဒီပေါ်လာတဲ့ ရုပ်နာတရားတွေကအခန္ဓာတိုက်တာပုံနာတရားတစ်ခုချင်းရှိပေါ့ကိုကြည်တာဒီလိုလုံးပြနိုင်တဲ့ကိုကြည်တာဟာပုဂ္ဂိုလ်လားတတော်အကောင်ကြီးလားမိမမိမလားယောက်ျားလားဆိုတော့ဘာမဟုတ်အဲ့ဒီမှာမဟုတ်တာပါလေကြည်တတ်တာရှိတယ်ကြည်ရကိုယ်လည်းပုဂ္ဂိုလ်တ attva ယောက်ျားမိမမဟုတ် စိတ်ချမိမ့်ပါဆိုတာလည်းပဲပုဂ္ဂိုလ်တ attva ဆိုတာလည်းအကြည့်တတ်ပါဘူးတခြားကြည့်တယ်လူတိုက်ခတ်ပေါ်လာတဲ့ဟောလားအတွေ့ပေါ့လေမာပြော့ဘူမေးအေးတောင်းတင်းလှုပ်ရှားတခုချင်းကြည့်ပေါ့ဒီမှာတဲ့သဘောလေးလားကြည့်ပြော့တဲ့သဘောလေးဆိုပူတဲ့သဘောလေးလားကြည့်တခုချင်းကိုကိုကြည့်တာပါလေပုဂ္ဂိုလ်လားတ attva လားသင်္ကြန်လားမိမလား ဘာမှမဟုတ်ဘူးအပူကပူပဲပုဂ္ဂတတ္တယောက်ျားမင်းမဆိုတော့ဒီမတတ်တော့တယ်ပြည့်ရပဲဒီမှာဘာမှကောင်းတဲ့ရှားလေးရမှာမဟုတ်ဘူးတခြားစီတယ်တတ်တဘာဝဆက်တဲ့ဆိုတော့တိတ်ထင်ရှားတာပဲအဲ့ဒီနှစ်ခုပေါင်းလိုက်လို့အတိစိတ်ကလေးတွေဖြစ်တာပေါ့လေတိတိစိတ်ကလေးတွေဖြစ်ရတာတိတိသဘောလေးတွေဖြစ်တာတိခံစားမှုတွေဖြစ်ရတာတခုချင်းကြည့်အဲ့ဒါယောက်ျားလားမိန်းမလား ပုဂ္ဂိုလ်လားတတ်တော်လားဘာမှမဟုတ်ဘူးကြည့်ကြည့်လက်ကြည့်ကြည့်လက်ရှိခိုင်းတာပဲဒါပဲရှိတာပဲဒီမှာအဲ့ဒါတဘာဝဆိုတာသိကျချတာပါလေနော်အဲ့ဒီတဘာဝရဲ့အမှန်လေးကိုကြည့်ဖို့ရတဲ့ကြည့်စေကာလမှာပါလေခေါင်းစေပိတ်စေကိုယ်စေဆံစေကာလမှာပါလေဟုတ်လားသုံးလဝိရစိုက်ပြောပေါ့ဆွေးနွေးစွာရှုမှတ်ပြီးတော့စိတ်ဆူစီးဖို့ အမှားကြီးရတဲ့အခါမှာအမှန်တိုင်းကြည့်ကြည့်ဖန်နိုင်တယ်ဆိုတာပါလေအဲဒါအမှန်တိုင်းကြည့်ဖို့ဆိုတာကတော့ကိုယ်ရည်ရှိရမယ်တတိရှိရမယ်သမာဓိရှိရမယ်ဒါပါဒီဝိရိယတတိသမာဓိရသမာဓိခန္ဓာအဲဒါသမာဓိရင်းမယ်ဒီရင်းနဲ့အမှန်တိုင်းကြည့်ဖို့ရတယ်ဒီကြည့်ဖို့ရတော့လေသူကဒီရင်းနဲ့သွားတာအမှန်တိုင်းကြည့်သွားတာကဝိပဿနာရင်းပေါ့ ဆိုတော့အတိုက်အတာဖြစ်တဲ့အတွေ့အကြုံတွေကိုသင်စားစားပါလေတည်ရဖို့ရအတွက်ဒီကိုယ်အခြေတက်ကအထောက်အကူပြုရတယ်မာပြောအစတွေပေါ့လေအတွေ့အကြုံကိုကြည့်ကြလို့ရှိရင်ကိစ္စဆူပြေတဲ့ခန္ဓာကိုယ်အစိတ်ပိုင်းတစ်ခုနဲ့ထိကြည့်ရတယ် ဖြစ်ဖြစ်ရင်သိတာပဲကျိုးနေပြီးကြောက်တဲ့အရေးကြောင့်လည်းသွားပြီးတော့ထိလို့မရဘူးတဲတဲကြွားလေးနဲ့ဖြစ်လို့ရှိရင်လည်းဒါလည်းမသိနိုင်ဘူးအမွေးသပင်းဒါရင်လည်းသွားထိလို့လည်းဘာမှမသိပါဘူးစိတ်သာသူပြည့်တဲ့နေရာဌာနလေးမှာအကြည့်တက်စီပြတ်လာတယ်အဲ့ဒီအကြည့်တက်နဲ့ထိပါထိပါမှအတွေ့အကြုံတရားထင်ရှားတယ်အဲ့ဒီအတွေ့အကြုံလည်းကြည်ရင်းနေမှာအားကောင်းနေတာ တောင်းလို့အတွေ့ချင်းရောက်ကောင်းကောင်းကြည့်တဲ့တွေ့ရှိစရာရုပ်တွေကိုကောင်းကောင်းထင်နိုင်လောက်အောင်ကြည့်လည်လေတဲ့အဲဒါဟာအခန္ဓာအတွေ့အကြည့်လို့ဆောက်ဖို့ပေးပြီတွေ့လို့ရတဲ့ကောင်းတဲ့အာယုပေါ့အကြည့်တတ်မှလာပြီးတော့ထိလိုက်လို့ရှိရင်တွေ့ကြည့်စိတ် စိတ်ကြည့်စိတ်အဲ့ဒီဒီခါလေးဆွဲထုတ်ပြလိုက်တာတမ္ပါစိတ်ကအတန်ထမ်းလို့အတန်မိလိုက်တဲ့နေရာဆွဲထုတ်ပြလိုက်တယ်လို့ပါကျုပ်ဖန်းစိတ်ကလည်းမိလိုက်တဲ့မိနိုင်လောက်တဲ့နေရာမှာဆွဲထုတ်ပြလိုက်တယ်လို့ပါဖြစ်လို့ရစကောင်းနဲ့အာယုံကြီးကိုဒီခါလေးရောက်သွားအောင်လို့အကြည့်တက်ကဆွဲဖို့ဆွဲတင်ဖို့ပြောလိုက်တယ်အာတိယစိတ်ကကိုကြည့်တဲ့ကိစ္စ ကိုရုပ်မှီဖြစ်ဖြစ်မှုဖြစ်စီကိုရုပ်တွေကခုနကိုရှိကြကိုရှိတာကိုအမှီပြုပြီးတော့ပေါ့လေတိမှုလေးတွေမာတိပြောတိပူမေအေတိတောင်းတဲ့ဆိုင်ရှားတိဆိုအတိအကျကြရတာဒီကိုရှိတာကိုအတိပြုပြီးတော့ရတာဗမာလိုပြောလို့ရှိရင်တော့ဒီကနေကြည့်ကြည့်နေတယ်ပေါ့ဟုတ်ဒီကြည့်ကြည့်ရလေးကနေပြီးတော့ဒီကကြည့်ကြည့်နေတယ် မာတာစကြည့်လို့ဟောဒီနေရာလေးကဟောဒီနေရာလေးကသိသိရတယ်။လက်ချောင်းလေးနဲ့စကြည့်လို့ပူလာလို့ရှိရင်ဟောဒီနေရာလေးကသိသိရစားပါမယ်။သူ့ကိုအမိပြုတ်ပြီးတော့ဟောဒီသိသိတဲ့စိတ်ဖြစ်တာလား။အဲ့လိုအချင်းရအနေနဲ့လည်းပဲဖြစ်လာတတ်တယ်။ဘယ်လိုပဲဖြစ်စေပါလိမ့်။အတုချင်းရောအကြည့်ရောက်ရှိရောက်သွားတဲ့အခါမှာအာအတိုက်အခံကိုအခန္ဓာကိုကြည့်တာလား။ အတွေ့အကြုံကိုစိတ်ရောက်အောင်လို့ပို့ပေးတာလည်းပဲဒါလည်းအခန္ဓာကြည့်တာသူ့ကိုအမိပြုပြီးတော့တွေ့ကြည့်တဲ့စိတ်ကလေးတွေဖြစ်နေတာဒီကနေသိသိရစားတယ်ပဲဒါအချင်းရအများဖြင့်အခန္ဓာကိုကြည့်ရတာပဲအဲဒါအခန္ဓာဖြစ်တဲ့ရုပ်ကိုကြည့်တဲ့သဘောပါပဲတိုက်တာဖြစ်တဲ့ရုပ်ကိုကြည့်ပုံတော့နောက်နေ့ကြာမှာပဲစာလေးနဲ့လည်းအရှင်းရပါမယ်ဒီနေ့ဒီလိုက်ကြည့်တော့ဖြစ်တော့ဒါလည်းမထူကြဘူးလေ සාදු සාදු සාදු